နာ စူးစိုက်ကားရှုပါကာယ ानु ရုပ်ဖြစ်တိုင်းနာစူးစိုက်ကားသေးချာရှုရသည်ကာယ ानु ပဒနာခံစားတိုင်းနာစူးစိုက်ကားသေးချာရှုရသည်ဝေဒနာ ानु ပဒနာစိတ်ဖြစ်တိုင်းနာစူးစိုက်ကားသေးချာရှုရသည်စိတ်တ ानु ပဒနာ သဘောတိုင်းသာစူးစိုက်ကာသေချာရှုရသည်ရှုလင်ရှုလင်အမှန်မြင်ပြေးဝင်နိဗ္ဗာန်ပြီရှုပါမြန်လာတဲ့အခါကျတော့အော်ဖြစ်ပြီးပြက်နေတဲ့သဘောတွေပဲမမြဲတဲ့သဘောတွေပဲလို့အမှန်တိုင်းသိမြင်လာတယ်အဲ့ဒါလိုသိမြင်လာပြီဆိုလို့ရှိရင်တော့အဲ့ဒီအသိဉာဏ်တဖြည်းဖြည်းရင့်တဏ္ဍာနဲ့အမျှကိလေသာတွေလောဘဒေါသမောဟတွေ ငြိမ့်သွားတယ်ငြိမ့်သွားပြီဆိုတော့ဘဝတဲ့နောက်တစ်ဘဝမဖြစ်တော့ဘူးမဖြစ်တော့ဘဝဇတ်သိမ့်ပြီးမငြိမ့်မိဘူးလားအဲ့ဒါကိုဘာခေါ်လဲနိဗ္ဗာန်သန္တရာဝကလွတ်မသွားဘူးလားအဲ့ဒါရှင်ပြုတဲ့ရည်ရွယ်ချက်ယဟန်ပြုတဲ့ရည်ရွယ်ချက်မဟုတ်ပေဘူးလားသဘောပေါက်လား gain အဲ့ဒီဆောင်ပုတ်ချပေးရအောင်မလား ဘာဖြစ်လို့ချပေးရအောင်မှာလဲဂိုင်းဆိုဖြစ်ပေါ်၍လာထိုအရာမှန်စွာပြည့်ရသည်ဆို မပြည့်စေလိုတောင်းတာဆိုရကိုမရပြီဆိုဤသဘောတွင်ဉာဏ်မဝင် မှန်ပင်ခက်လာသည်သို့ပြက်လင်ငိုကြွေးဘူလောင်ဆွေးအေးွယ်မရပြီ ကြောင့်သင်တို့အာကိုဖို့မိဖို့ရှိရမည်ထို့ကြောင့်သင်တို့အာကိုဖို့မိဖို့ရှိရမည် အတွက်မှာအာကိုရာကိုသာဖြစ်တော်သည်သို့သူများအာကိုထိုလူမျိုး အကျိုးမရပြီဆိုကြပါစို့အမေကငါသမီးရေငါရုပ်ဖြစ်မှုပြက်မှုနာမ်ဖြစ်မှုပြက်မှုသိအောင်ငါသမီးငါကိုယ်စားတရားအထုတ်လိုက်ဆမ်းပါလို့ဆိုရင်သမီးအထုတ်လိုက်တော့အမေကသိသွားရောပေါ့ ဘသူအာကိုတာသူများအာကိုတာဟုတ်လားသူသိခြင်းရင်သူအားထုတ်မှပဲသူသိမှာပေါ့အဲ့တော့ကိုကိုကိုအာကိုတယ်ဆိုတာဘာလဲဆိုတော့ကိုသိတဲ့တရားကိုကိုအာကိုတာတရားဒီသာအာကိုရာမှန်စွာဖြစ်တော်သည် ခြားအာကိုထိုလူမျိုးအကျိုးမရပြီတခြားဆိုတာဘယ်ဟာတွေတော့အုံနေဖွက်တည်မဟုတ်လား အုံနေဖွတ်တယ်ဆိုတာသိသလားအုံနေဖွတ်တယ်နတ်တွေဘာတွေညာတွေဥရှင်ကြီးတွေဥသေးကြီးတွေဟုတ်ကလားဘိုးဘိုးအောင်တို့ဘောဘအောင်တို့အောင်မင်းကောင်းတို့အောင်မင်းကဲ့တို့အဲ့ဓာတွေသွားသွားပြီးတော့ပိုက်ဆံအကုန်ခံခုခေတ်ကမပြောတဖြည်းဆိုတရားလောက်ပေးရတာအမရဘူးလားအမလေးအေး အဲ့ဒါအကုန်ခံပြီးသွားပြီးတော့အာကူလိုက်တယ်ရတယ်မဟုတ်လားဘိုးသာကုံမောင်ပုံဆောင်မတတ်တယ်ဟုတ်ကလားပါတယ်လားဘာပဲဖြစ်ပြီးဘာမရပိုက်ဆံကုန်တာပဲရှိတယ်ဘာချမ်းသာမှမရဘိုးတော်ဆင်းရဲလိုက်သေးတယ်နော်အဲ့ဒါတခြားအာကိုတာတဲ့ သူရတတိတို့ငါရတတိတို့အာဟုတော့မရှိဘူးလားသူရတတိဆိုတော့ဘာလဲကလမကြီးသူရတတိဗမာမအောင်မဖြစ်ကလမကြီးကိုသူတို့ခေါင်းပေါ်တင်နေနေကြတာဘာမှလည်းမသိပဲနဲ့တောလောက်တောင်လုံးနဲ့ထားပါစို့တရားအာဟုထိုလူမျိုး အကျိုးမရပြီသို့ဘယ်လိုတရားဘယ်လိုမြအားထားရသနည်းသို့ တကြောင်လေးကြံခဲ့တယ်ဘယ်လိုကိုကိုကိုမိကိုဘယ်လိုအားထားရအားကိုရသနည်းဘယ်လိုကိုကိုကိုမိကိုဘယ်လိုအားကိုရသနည်း လိုတရားဘယ်လိုများအားထားရသနည်းကာယဝေဒနာစိတ်ဓမ္မာစိတ် လေးပြားပွားရသည်လေးပြားပွားရသည်ကာယဝေဒနာကာယဝေဒနာစိတ်ဓမ္မာစိတ်ဓမ္မာလေးပြားပွားရသည် ရုပ်ဖြစ်တိုင်းနာစူးစိုက်ကာသေချာရှုရသည်ခန္ဓာတိုင်းသာ သူဆိုင်ကသေချာရှုရသည်စိတ်ဖြစ်တိုင်းနာစူးစိုက်ကသေချာရှုရသည် ရှုလင်ရှုအဲသဘောတိုင်းသာသဘောတိုင်းသာစူးစိုက်ကစူးစိုက်ကသေချာရှုရသည်သေချာရှုရသည်သဘောတိုင်းသာစူးစိုက်ကသေချာရှုရသည်သဘောတိုင်းသာစူးစိုက်ကသေချာရှုရသည်ရှုလင်ရှုလင် အမှန်မြင်ပြေဝင်နိဗ္ဗာန်ပြီသို့ရန်စုဖြစ်ပေါ်၍လာဖြစ်ပေါ်၍လာ ဗံရောက်ပြီဆိုတဲ့အခါကျတော့ဖြစ်ချင်းပြက်ချင်းရှိသေးသလားဖြစ်ချင်းပြက်ချင်းမရှိဘူးဆိုလို့ရှိရင်ဖြစ်ပြက်ဆင်းရဲရှိသေးလားဖြစ်ပြက်ဆင်းရဲတောင်မှမရှိတော့ဘူးဆိုတော့ကိုယ်ဆင်းရဲစိတ်ဆင်းရဲတွေရောဆင်းရဲငြိမ်းရောအဲ့တော့တန်ត្រာတဲ့လဲရသေးလားမလဲရတော့ဘူးတန်ត្រာဝုတ်ကလွမြောက်သွားရောအဲ့ဒီရည်ရွယ်ချက်နဲ့ရှင်ပြု ယဟန်ပြုကြရသည်ပြုကြတဲ့အတိုင်းပဲအဲဒါလို့ကိုယ့်ကိုယ်ကိုအာကိုနိုင်အောင် ကိုသိထားတဲ့တရားကိုအာကိုနိုင်အောင်ယုတ်ဖြစ်သမျှရှုကာယ ानु ပါဒနာတတိပဋ္ဌာန်ခံစားမှုဖြစ်သမျှရှုဝေဒနာ ानु ပါဒနာတတိပဋ္ဌာန်စိတ်ဖြစ်သမျှရှုစိတ်ဓာ ानु ပါဒနာတတိပဋ္ဌာန်သဘောမှန်သမျှရှုဓမ္မာနုပါဒနာတတိပဋ္ဌာန်အဲ့ဒီအတိုင်းရှုမှတ်ပွားများလို့ စက္ကန့်တိုင်းမိနစ်တိုင်းမိမိတဏ္ဍာမှာရှုမှတ်မှုတတိကတ်နေပြီဆိုလို့ရှိရင်တော့ဖြစ်မှုပြက်မှုတွေကိုယ်တွေ့ဉာဏ်နဲ့သိလာပြီအဲ့ဒါလို့သိပြီဆိုလို့ရှိရင်တော့ဖြစ်ပြက်တွေကိုလွန်မြောက်ပြီးတော့မဖြစ်မပြက်ရာဖြစ်တဲ့ဘယ်လိုလဲနိဗ္ဗာန်ကိုထုတ်ချောက်ရောက်လိမ့်မည်အဲ့ဒီတိုင်းနားလေသဘောပေါက်ပြီးကြင်ကြံပွားများအားထုတ်ကြခြင်းအဖြစ် ဖြစ်မှုပြမှုသင်္ခါရတရားတွေလွန်မြောက်ပြီးတော့မဖြစ်မပြက်ရအသင်္ခတဓာတ်နိဗ္ဗာန်ရွှေပြည်မြတ်ကိုလင်းမြန်စောစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ1359ခုနှစ်သတရင်ကျွလာပြီနေ့1998ခုနှစ်အောက်တိုဘာလ16ရက်နေ့ ညနေ3နာရီခွဲမှဘုန်းကြီးတို့တရားဝဲစသည်ပူဇော်ကတော့ပွဲနဲ့သင်္ကန်းကတ္တာနဲ့ဗာနဲ့ဆိုအချိန်3နာရီခွဲကြာသွားတယ်3နာရီခွဲစတဲ့တရားပွဲ4နာရီကြာတော့သိမ့်မှဖြစ်မယ်တဲ့ပရိသတ်တွေညောင်းကုန်ပြီဟမ်မညောင်းဘူးကဲမညောင်းရင်မလှုပ်နဲ့လေလှုပ်ရင်ညောင်းလို့ပဲ ုန်းကြီးတို့ဟောရမှာတော့ဓမ္မစကြာတရားအဆက်ဘုန်းကြီးကပထမအောင်မိတယ်ဓမ္မစကြာတရားမကျင်းမကျဲလေးတရား9ရက်လောက်9ပွဲလောက်ဟောလိုက်ပြီးရောလို့အဲ့လိုအောင်မိတာဟောတဲ့အချိန်ကလည်းတဏှာကြီးတဏှာကြီးဒါသာလောက်ပဲဟောတာဆိုတော့မပြီးသေးဘူးဖြစ်နေဒါမှမဟုတ်တရားတော့အပိသအောင်တော့ဟောရမယ် လာမဲ့လာမဲ့သတင်းတွေလည်းပဲဒီဓမ္မစကြာပဲအပိတအောင်တော့ဟောရမယ်မကျင်းမကျဲပဲတာမန်ဓမ္မစကြာတရားရဲ့သဘောမိယုံပေါ်လေပြီးတော့အဲဒီဓမ္မစကြာမဆက်သေးခင်အခုနဘွာကျွတ်ပူဇော်ပွဲတဲ့စကြာမန္တဆင်မှတ်စကြာမန္တဆင်မှတ်ဆင်မြဲကတော်ပွဲရှိကရှေးရှိကြတဲ့ ဝါကျောခါမှာရှင်ဘရင်များဘိုးဘွားမိဘများတကြီးဝါကြီးများဆရာတော်တန်ခါမျိုးတန်ခါတော်များကိုပူဇော်တဲ့ဝါကျုပ်ပူဇော်ပွဲရှိကြတဲ့ကျင်းပလာကြ။ကြာမျိုးလဲဆိုမိမြင့်မှုဘ ਹੁ အချပွဲ။ကြာတရင်ညလာကကြာမျိုး၅ပါးပွင့်တယ်လားတဲ့။ရာသီပန်းကကြာမျိုး၅ပါး ရာသီပွဲကတော့မင်းမြင့်မှုပွဲကျင်းပကြတယ်တဲ့ရှိကမင်းမြင့်မှုပွဲဆိုတာအခုနကိုရင်သာသနာတော်လျှောက်မှဖတ်သွားတယ်မြတ်စွာဘုရားခொနဝါခொနဝါမြောက်ဝါမှာတောင်တိန်သာနတ်ပြည်မှာဝါဆိုတဝါတွင်လုံးမေတော်ဖြစ်ခဲ့ဘူးတဲ့မေတော်မာယာပေါ့ ဖြစ်ခဲ့ဘူးတဲ့တန်တုတ်သီတနတ္တာအမှုထားပြီးတော့နတ်မြမအများကိုအဘိဓမ္မာတရားဟောကြားတယ်အဘိဓမ္မာတရားဟောကြားရကနေပြီးသတင်းကြွလာပြီးနေကြတော့လူပြေကိုပြန်ပြီးဆင်းကြွလာတယ်အဲဒါလို့ဆင်းကြွတဲ့နေရာကအိန္ဒိယပြည်သင်္ကတနဂိုပြည်အဲဒီမှာကြွတော်မူတယ် သင်္ကသနဂုတ်ဒီမှာကြွတော်မူတဲ့သင်္ကသနဂုတ်ဒီကအခုတော့မြတ်စွာဘုရားဆင်းကြွတော်မူတဲ့နေရာဆိုပြီးတော့အတောကမင်းကြီးလက်ထက်ကတည်ထားတဲ့ဘုရားနဲ့စေတီနဲ့တူပါတယ်ဘုရားစေတီပြပိသားသာမရှိတော့ပါဘူးဘုရားတောင်ကုန်းမို့မို့လောက်ပဲရှိတော့တယ်အဲ့ဒါရှိတယ်အဲ့ဒီနာမှာသံကဆဆိုတဲ့ရွာလေးတရွာရှိတယ် အဲ့ဒီနေရာရှေးကသင်္ကတ္တငကိုပဲအဲ့ဒီသင်္ကတ္တငကိုပြည်ကိုမြတ်စွာဘုရားကြွတော့ဇောင်းတန်းသုံးတွင်နဲ့ကြွတော်မူတယ်တဲ့အလယ်ဇောင်းတန်းကမြတ်စွာဘုရားကြွလို့နောက်ကစတုမာရတဲ့တရားမင်းနေပြမာတွေကထီဆောင်ပြီးတော့လိုက်တဲ့တစ်ဖက်ဇောင်းနှံကနာမြတစ်ဖက်ဇောင်းနှံကပြမာများအဲ့ဒါလိုက်တယ်လို့ ကျမ်းဂန်မှာဆိုထားပါတယ်အဲ့တော့အဲ့ဒီမြတ်စွာဘုရားသတင်းကြွလာပြီမှာတာဝတိန်သာကဆင်းကြွလာတာကိုလူတွေကစီးပြီးတော့ပူဇော်ကြတယ်အဲ့ဒါလိုပူဇော်တဲ့အခါမှာစီမီးတွေထွန်ပြီးလည်းပူဇော်ကြတယ်ပစ္စည်းဝတ္ထုတွေနဲ့လည်းပူဇော်ကြတယ်ပေါ့အဲ့ဒါမှာတချို့က နောက်မြန်မာပြည်မှာရောက်လာတော့မြတ်စွာဘုရားတာဝတိန်သာရဆင်းကြလာတာဟိုပူဇော်တဲ့အထိမ်းမှအနေနဲ့မြင်းမိုတောင်လောက်ကြမြင်းမိုတောင်ကဗျာကဘာကနေပြီးကြွလာတယ်ဆိုတဲ့သဘောမြင်းမိုတောင်လောက်ပြီးတော့အဲ့ဒီမြင်းမိုတောင်ကမှမီးအောင်ဆုံးထွန်းပြီးတော့မှအဲ့ဒီမှာဇောင်းနှံသုံးရွယ်လောက်မြတ်စွာဘုရားပုံတော်နတ်တရားပြမာတွေပုံတော်လောက်ပြီးတော့ ပူဇော်ကြတာအဲ့ဒါကိုမီးမြင်းမှုဘွယ်လို့ခေါ်တယ်မီးမြင်းမှုဘွယ်လို့ခေါ်တယ်အဲ့ဒါတရိညွတ်လက်ပြည်နေမှာပူဇော်တာအခုဘုန်းကြီးတို့မြန်မာပြည်မှာလည်းပဲလွန်ခဲ့တဲ့နိုင်ငံရေးခေတ်အထိပါပဲတရင်ညွတ်မှာမီးပူဇော်ပွဲလောက်ကြပါတယ်တော်တော်ကြီးကြီးကျယ်ကျယ်လောက်ကြတာအဲ့ဒီနောက်တော့လောက်တာမတွေ့ရတော့ အခုတော့လုံးဝပြတ်သွားပြီနဲ့တူပါတယ်အဲမိပူဇော်တယ်ဆိုတဲ့အဓိပ္ပာယ်ကတော့အဲ့ဒီမြတ်စွာဘုရားတာဝတိန်သာကနေပြီးတော့အဘိဓမ္မာဒေသနာဟောကြားပြီးလို့လာပြည့်နေမှာကြွလာတာကိုပူဇော်တဲ့အထိမ်းအမှန်နေနဲ့ပူဇော်ကြတာအဲတနည်းအားဖြင့်တော့အဲ့လိုပူဇော်ပွဲလောက်တာကောင်းမှဘာကြောင့်လဲဆိုတော့တတိမမှုမှုတဲ့လူတွေတတိမူမှုတာပေါ့လေဒီချိန်မြတ်စွာဘုရားတာဝတိန်သာကြွတော်မူလာတဲ့ချိန်ပဲလို့ သတိမူပြီးတာပါဒါပေမဲ့အခုတော့အဲ့ဒီအစဉ်လာပျောက်အဲ့ဒီအစဉ်လာပျောက်သွားပြီမဲ့ဘုန်းကြီးတို့သာသနာတော်လျှောက်စာတမ်းနဲ့မှာတော့ဒီအစဉ်လာပျောက်သေးပါဘူးမပြောင်းအောင်လဲတက်တက်ဖော်ပြထားတာဘာကြောင့်လဲဆိုတော့ဒီလိုဒီလိုရှိကပူဇော်ကြတယ်ဆိုတာဒါနောက်နောက်လူတွေဘဟုဒရာအဖြစ်သိရအောင်ကုသိုလ်ပွားရအောင်လို့အခုဒီမှာတစောင်းမုံလာသည့်နေ့ကြတော့တော့ မိပူဇော်ပွဲတော့အသင့်တာလှုပ်တင်တာခုတော့လှုပ်သေးထမှာရဲ့အဲ့ဒီဇောင်းဖုံးလာပြီနေ့ကတော့ဘုန်းကြီးတို့ဗုဒ္ဓဘာသာနဲ့လုံးဝမသက်ဆိုင်ပါဘူးအိန္ဒိယမှာတဇောင်းမုံလာပြီနေ့ဟာအမနာရာသီဥဒုတာယာပြီးကျေစုံလာဆုံးစုံတဲ့နေ့နက္ခတ်စုံတဲ့နေ့ဆိုပြီးနက္ခတ်ပွဲသဘင်ဆင်ရင်ကျင်းပကြတယ်ရှေးကအခုတော့ကျင်းပကြသေးလားမသိပါဘူးအဲဒီနက္ခတ်ပွဲသဘင်ဆင်ရင်ကျင်းပတဲ့အခါမှာ အမျိုးမျိုးအဖုံဖုံလှလှပပတတိုင်းပြည်လုံးကိုအိမ်ကကိုရက်ွက်ကအဲ့လိုလှလှပပစီမံစင်ရင်ပြီးတော့ကျင်းပကြလို့ဘယင်တောင်မှညခပွဲသဘင်လှည့်လည်ပြီးတော့ကြည့်ရှုရအဲတစောင်းမုံလာပြင်းနေ အများသိနေတဲ့တိဝိမင်းကြီးဆင်မောကဂျွန်းထိုးကြတယ်ဆိုတာလည်းပဲအဲ့ဒီတစောင်းမုံလာညခပွဲသဘင်လှည့်ကြည့်ရကနေပြီး အမြင်မတော်တာနဲ့ဆင်တော်ကအောက်ကျွန်းပြန်ကြတော့သီဝိမင်းကြီးအဲ့ဒါတစောင်းမုံလားဖုတ်ဘုန်းကြီးတို့ဗုဒ္ဓဘာသာနဲ့မသက်ဆိုင်ပါဘူးသူတို့ရှေးကတည်းကဟိန္ဒူပြမနာတွေလုပ်တဲ့ပွဲပဲအဲ့ဒါဒီမှာမကြခင်ကအဲ့ဒီနိုင်ငံရေးခေတ်အထိတော့ကြီးကြီးကျယ်ကျယ်လုပ်ကြပါတယ်တစောင်းမုံမိပွဲဆိုပြီးတော့ဒါဗုဒ္ဓဘာသာနဲ့တော့မသက်ဆိုင်ပါဘူးဒါပေမဲ့တချို့ကသက်ဆိုင်အောင်တခါဆွဲပြောကြတာရှိသေးတယ်ဘယ်လိုလဲဆိုတော့ အာဒါဝတိန်သာမှာရှိတဲ့ဇူလာမဏိဖုရားကိုပူဇော်တာတဲ့ဇူလာမဏိဖုရားပူဇော်တာဘယ်ချိန်ပူဇော်ပူဇော်ရပါလဲအဲအဲ့ဒါတော့ဘုရားဘာသာနဲ့မသက်ဆိုင်ပါဘူးဟိုဒီတရင်ကျွမိပူဇော်ပွဲကတော့ရှိရှိရှိတင်ပါတယ်ရှိတော့နောက်နောက်ကလေးတွေတတိယတာပေါ့လေဒါဖြင့်မြတ်စွာဘုရားတောင်တိန်သာကကြွလာတာကိုစီမီပူဇော်ကြတာပဲလို့ ဘုန်းကြီးတို့အကြောင်းတော့မှပဲမိဘူးသဘောမေ့နေကြညညရောက်မှပဲအဲ့ဒါသူတို့မိသမားအကြောင်းသားတွေခေါ်ပြောရတယ်မင်းတို့မိလေးပါလေးမထွန်းကြတော့ဘူးလားလို့ဆိုတော့လောလောကူကူသူတို့အဲ့ဒါမိလေးတွေထွန်းကြတယ်ဒီနေ့ညတော့ဖယောင်းနိုင်ရောမိရောသူတို့ထွန်းခိုင်းအောင်ပဲပူဇော်တဲ့အနေနဲ့မြတ်စွာဘုရားတာဝတိန်သာကဆင်းကြွလာတာကိုပူဇော်တဲ့အနေနဲ့ စัจ जा မန္တစင်မဆက်မြဲကြော့ပွဲနောက်ဒီကနေ့ကအဲဒါကြောင့်မဲတရင်ညလပြင်းတွေကိုအဘိဓမ္မာနေဆိုပြီးတော့ရှိကတော့အဘိဓမ္မာနေ အနေနဲ့သီချာအဘိဓမ္မာပူဇော်ပွဲဆိုပြီးလောက်ကြပါတယ်ဒီနေ့ကိုအခုတော့အဲ့ဒါလည်းပျောက်သွားကြတယ်ဒါလည်းပျောက်သွားကြတယ်မရှိဘူး ဟိုနိုင်ငံရေးဆိုတာလက်ထက်တုန်းကတော့တော်တော်လောက်ကြပါတယ်အဲဒီနေ့ကပြီးတော့ပဝရဏဘွယ်ဆင်နွှဲတဲ့နေ့မြတ်တန်ဃာလည်းဖိတ်ကြားမြဲချိန်သေးပဝရဏတန်ဃာတော်များတနေရာမှာစုပေါင်းဝါဆိုပြီးတော့မိမိတို့စွမ်းနိုင်ရပရိယပฏิပတ်လုပ်ငန်းတွေကြိုးပမ်းအားထုတ်ကြတော့ဝါကျွတ်သွားတဲ့အခါကျတော့အကြောင်းရှိသလိုကိစ္စရှိသလို ဝါကျွတ်ပြီဖြစ်တဲ့အတွက်ဒီเจ้าကခွာတဲ့တန်ခါလဲသွားတဲ့တန်ခါလဲသွားပြီလိမ့်မယ်သတင်းသုံးတဲ့တန်ခါလဲသတင်းသုံးပြီလိမ့်မယ်မြတ်သားအဖြစ်မြတ်စွာဘုရားလက်ထက်ကတော့တဏှာတဏှာတဝါရင်းသတင်းသုံးပြီးဝါကျွတ်ရင်သွားကုန်ကြတာများပါတယ်တခါတရံတချို့เจ้าเจ้าကြီးပဲကြမှာဒီတော့ကြွကနီးမှာအချင်းချင်းတန်ခါအချင်းချင်းသတင်းသုံးပေါ်ခြင်းခွဲခွာကနီးမှာစိတ်ထဲမှာအဖုအထစ်ကလေးတွေ မယံမင်းနဲ့အချင်းချင်းမေတ္တာနဲ့ချစ်ချစ်ခင်ခင်ကျင်ကျင်နာနာခွဲခွာရအောင်ဝါရင်းသုံးလနေခဲ့စဉ်ကအပြစ်များမြင်လို့ရှိရင်အပြစ်ရှိတာကိုမြင်ဖြစ်စေကြားရင်ဖြစ်စေအပြစ်ရှိတယ်လို့တန်တရားရှိရင်ဖြစ်စေစိတ်ထဲမှာအထစ်အငေါ်ကလေးကြံပြီးတော့ခုလူခုလူနဲ့ခွဲခွာသွားရလို့ရှိရင်မကောင်းမိဘူးဒါကြောင့်ဝင်မြတ်စွာဘုရားက ဘွာကျွတ်တဲ့နေ့မှာအရှင်ရှင်အပြစ်မြင်ကကြည့်ရှုပြောဆိုဖို့ရအတွက်ဖိတ်ကြားတဲ့ဖိတ်ကြားရမယ်လို့မြတ်စွာဘုရားမိတ်အဲ့ဒါကိုဖိတ်ကြားတာဘွာရဏဖိတ်ကြားတယ်ဆိုတာသံဃာတော်အရှင်မြတ်တို့ဘုရားတပည့်တော်သံဃာတော်ကိုဖိတ်ကြားပါတယ်တပည့်တော်ပေါ်မှာအပြစ်မြင်ရင်ဖြစ်စေအပြစ်ရှိတယ်လို့ကြားရင်ဖြစ်စေအပြစ်ရှိတယ်လို့တန်တရားများရှိရင်ဖြစ်စေ အရှင်ဘုရားတို့စိတ်ထဲမှာမထားကြပါနဲ့တပည့်တော်ကိုညွန်ပြကြပါတပည့်တော်အပြစ်တပည့်တော်ကြည်လို့မြင်ရင်အဲ့ဒီအပြစ်ကိုတပည့်တော်အပြစ်ပြောက်ပပြောက်အောင်ကတော့ပါမယ်ကုစားပါမယ်ပြောကြပါဖရာလို့ဖိတ်တာအဲ့ဒါဘဝရဏဘွဲခေါ်တယ်ဒါကြောင့်ဘုန်းကြီးတို့ဒီက9နာရီဆိုလို့ရှိရင်ဒီဓမ္မယုံထက်ထက်မှာသံဃာတွေတပါးစီတပါးစီပါဠိလိုဖိတ်ကြတယ် မြန်မာကအဓိပ္ပာယ်ကတော့ခုနပြောတဲ့အတိုင်းပဲသံဃာပန္တိဘဝရေမိဒိဋ္ဌိနဝသုတေနဝပရိသင်္ကာယဝဝဒန္တုမံအာယတမန္တောအနုကမ္ပံဥပါဒာယပတ္တန္တောပฏิကရိတာမိအဲ့လိုချင်းချင်းဖိတ်လို့မလို့အပြစ်မြင်ရင်ဖြစ်စေကြားရင်ဖြစ်စေတန်တရားရှိရင်ဖြစ်စေအော်တပည့်တော်တော့အရှင်မြတ်ဒီလိုဒီနေရာလေးတော့ခြူရင်းသွားတယ်ထင်တယ်လို့ပြောရင် မှန်ပါဗျာအဲ့ဒါတပည့်တော်နောက်မချွေရင်းအောင်အပြစ်မရှိအောင်နေပါမယ်ဝီနည်းတွေလည်းမသိအောင်နေပါမယ်အစရည်ဒီဖြင့်အချင်းချင်းကြောလိုက်တောင်းပန်လိုက်အပြစ်ပြောကြလိုက်တဲ့အခါကျတော့ရှိနေတဲ့အခုခံလေးပြေပြောက်သွားပြီးတော့ခွဲခွာတဲ့အခါမှာမေတ္တာနဲ့ခွဲခွာရတယ်အဲဒါလို့ဆိုလို့ရှိရင်မေတ္တာနှင့်ရှင် ပြောဆိုလင်းအစဉ်အောင်မေပွယ်သူကုံကျေစုမမေဘူးအထူးအောင်မေတယ်အများချစ်ခင်ယူသေးခြင်းခင်မင်းလေးသားတယ်စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်ညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းတယ်အချင်းချင်းမေတ္တာစိတ်ထားပြီးတော့အကျိုးလိုလားတဲ့စိတ်မေတ္တာစိတ် ကောင်းကျိုးလိုလားတဲ့စိတ်မေတ္တာစိတ်အကျိုးပျက်စီးစေလိုတဲ့စိတ်ကဗျာပါဒစိတ်ခေါ်တယ်အဲ့ဒါကဗျာပါဒမေတ္တာရဲ့ဆန့်ကျင်ပဲမေတ္တာကအကျိုးကိုကောင်းကျိုးလိုလားတဲ့စိတ်ချမ်းသာပါစေကြီးပွားပါစေတိုးတက်ပါစေကျမ်းမာပါစေဆိုတဲ့စိတ်အဲ့ဒီမေတ္တာစိတ်ထားပြီးတော့ဆက်ဆံရမယ်ဆိုရင်ပြောဆိုကြမယ်ဆိုရင် မေတ္တာရှိသွားရှိတဲ့စကားပြောမယ်မေတ္တာရှိသွားရှိတဲ့အလုပ်လုပ်တယ်ဆိုလို့ရှိရင်တော့အချင်းချင်းတူတူပဲခါမစို့တတိယအမှတ်ရနေပြီးတော့ဂုံကျေးဇူးတွေအောင်မေးပြီးနေကြတော့ပို့ပြီးတော့မေတ္တာစိတ်ထားနိုင်တယ်ပို့ပြီးတော့ညီညွတ်တယ်လူချင်းအနေဝေးတော့လည်းပဲစိတ်ချင်းနီးစပ်အဲဒါကြောင့်ညီညွတ်ပြီးတော့နေတယ် မေတ္တာနှင့်ရှင်ပြုမှုလင်အစဉ်အောင်မေ့ပွဲသူဂုံကျေစုမမေ့ဘူးအထူးအောင်မေ့တယ်အမြာချစ်ခင်ယူသေးခြင်းခင်မင်းလေးစားတယ်စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်ညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းတယ် မေတ္တာနှင်းရှင်စိတ်ထားလျင်အစဉ်အောင်မေပွဲသူကုံကျေစုမမေဘူးအထူးအောင်မေတယ်အများချစ်ခင်ယူသေးခြင်းခင်မင်းလေးစားတယ်စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်ညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းတယ်အဲဒါလို့အချင်းချင်း မေတ္တာမပြတ်ဖဲနဲ့မေတ္တာများစွာနဲ့ခွဲခွာရဖို့ဆိုခွဲခွာရပြီဆိုတဲ့အခါကျတော့အသက်ထက်ဆုံးအောင်းမေတ္တာတနေရတယ်တဲ့အဲ့ဒါကြောင့်သူကိုမေတ္တာတာရဏီယတရားတဲ့တာရဏီယအသက်ထက်ဆုံးတတိယပြီးအောင်းမေနေရနေရတဲ့တရားပဲတဲ့ဒီတရားကြောင့်ဒီပုဂ္ဂိုလ်ကိုအသက်ထက်ဆုံးအောင်းမေနေရတယ်တဲ့ ပဝါရဏရဲ့ရည်ရွယ်ချက်ဟာအဲ့ဒီရည်ရွယ်ချက်လည်းပါတယ်အပြည့်စင်ကြယ်စေခြင်းနဲ့ရည်ရွယ်ချက်ကတော့ပဓာနာအဲ့ဒီမေတ္တာတရားနဲ့အခုခံမရှိပဲခွက်ခွာသွားဖို့ရာဒီရည်ရွယ်ချက်လည်းမြတ်စွာဘုရားမှာမိန့်ကြတယ်ဒါလူတိုင်းလူတိုင်းတ attva တိုင်းတ attva တိုင်းအချင်းချင်းစိတ်ရုပ်စိတ်ဉာဏ်တွေထားပြီးကောက်ကျစ်ဆင်းရဲတဲ့စိတ်တွေနဲ့ဆက်ဆံပြီးလိညာဟွာဝါကြွား မြောက်စာနေတဲ့ဆက်ဆံနည်းမျိုးမဆက်ဆံမင်းနဲ့အချင်းချင်းကောင်းကျိုးလိုလားတဲ့စိတ်ထားနဲ့တကယ်မေတ္တာစိတ်ထားနဲ့ဆက်ဆံပြီဆိုလို့ရှိရင်တော့ပျော်စရာမကောင်းဘူးလားပျော်စရာကောင်းတယ်ဒါကြောင့်ဘုန်းကြီးတတိယနေအောင်ဘုန်းကြီးတို့ကျောင်းကကျောင်းမှနေတဲ့ပုံကိုယ်တွေတော့ညဖျားဝတ်တဲ့အခါမှာ စကလုံးပြောင်ပြောင်နဲ့တတိပေးစကားအမြဲတမ်းအယွတ်ခိုင်းတယ်ဘလို့အယွတ်ခိုင်းတယ်လဲဆိုတော့စိတ်ပုတ်နှုတ်ပုတ်အလုတ်ပုတ်လင်အများမုံ၍ဆင်းရဲသည်လို့ကိုယ်စိတ်ထဲမှာစိတ်ပုတ်များထားမိရင်တတိထားမိအောင်လို့နှုတ်ပုတ်ခေါ်တဲ့သူများအမနာပအနာထိခိုက်အောင်ပြောမိတဲ့အပြောများဖြစ်ရင်လည်းတတိထားမိအောင်လို့သူများထိခိုက်တဲ့အလုံများလှုပ်မိရင်လည်းပဲတတိထားမိအောင်လို့ငါဒီလိုလှုပ်လို့ရှိရင်ဗျာ ငါအမြန်းမုံလို့ငါဟာဆင်းရဲဖို့အကြောင်းပဲလို့သဘောပေါက်အမြဲတတိရှိနေဖို့စိတ်ပုတ်နှုတ်ပုတ်အလုတ်ပုတ်လင်အမြန်းမုံ၍ဆင်းရဲသည်စိတ်ဖြူနှုတ်ဖြူအလုတ်ဖြူလင်အများချေ၍ချမ်းသာသည်ဟုတ်ပါမလားသိကြရဲ့လားအဲ့ဒါအဲ့ဒီဆောင်ပုတ်မြာဆိုရမကောင်းဘူးလား လက်ဆောင်ပေါ့နော်ဘာတော့ဝါကျွတ်လက်ဆောင်နော်ဆိုစိတ်ပုတ်နှုတ်ပုတ်အလုတ်ပုတ်လင်အများမုံ၍ဆင်းရဲသည်စိတ်ပုတ်နှုတ်ပုတ်အလုတ်ပုတ်လင်အများမုံ၍ဆင်းရဲသည် စိတ်ဖြူနှုတ်ဖြူအလုတ်ဖြူလင်အများချေ၍ချမ်းသာသည်သို့ဒီကနေ့ ဝါကျပူဇော်ပွဲကျင်းပါတယ်ဘလို့ပုပ်ပိုလ်တွေပူဇော်တိုက်တယ်လဲပူဇာစပူဇနေယာနာယရနာသုံးပြဆရာမိဘကျင့်သီလနှင့်ဂုဏကြီးသူတက်ကြီးသူဟုစင်ဖြူစိတ်ထားစင်ဖြူစိတ်တပူဇော်အကုလေးမြတ်ကိုရောပူဇော်ရခြင်းသည်လည်းမင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဟုတ်ကဲ့လားအဲ့တော့ပူဇော်တိုက်တဲ့ပုဂ္ဂိုလ်ဆိုတာ စိတ်ပုတ်တဲ့ပုဂ္ဂိုလ်လားစိတ်ဖြူတဲ့ပုဂ္ဂိုလ်လားအဲ့တော့အပူဇော်ခံနိုင်တဲ့ပုဂ္ဂိုလ်ကလည်းစိတ်ဖြူမှပဲအပူဇော်ခံနိုင်မှာပေါ့မဟုတ်လားစိတ်ပုတ်လို့ရှိရင်အပူဇော်ခံနိုင်မှမလားမခံနိုင်ဘူးဒါကြောင့်ဘာလို့ဖို့ရေးကြည့်တယ်လဲဆိုအသာပဲဖြူဖြူအဝတ်ပဲဖြူဖြူ စိတ်ဖြူဖို့သာလိုရင်းဖြစ်သည်စိတ်ဖြူဖို့သာလိုရင်းဖြစ်သည်အသားပဲဖြူဖြူအဝတ်ပဲဖြူဖြူစိတ်ဖြူဖို့သာလိုရင်းဖြစ်သည်စိတ် တ်ဖြူလင်ကိလေသာစင်နိဗ္ဗာန်ဝင်ရေးမဝေးတော့ပြီစိတ်ဖြူလင်ကိလေသာစင်နိဗ္ဗာန်ဝင်ရေးမဝေးတော့ပြီ သမာအသားပဲဖြူဖြူသာ တစေကိုယ်စိတ်ကိုဖြူစင်းနေအောင်တတိထားစစ်ဆေးပြီးတော့အငြိအကျေးတင်ရင်မဲမနေရအောင်လျှော်ဆေးဖို့မလိုဘူးလားမှန်ပါဗျာတတိအမြဲရှိနေဖို့လိုတယ်နော်တတိအမြဲရှိနေကိုယ်စိတ်ကိုစစ်ဆေးဖို့လိုသည်တန်ရှင်ကြည်လင်ကြီးမုံပြင်ဝဲတင့်သွင်းရူပလှမလကို နေညမရွေကြည်စစ်စေ၍ယင်ချေမဲ့ပြောက်ဝက်ချံပေါက်နှင်းညင်းပြောက်တင်းတိတ်ဖူးအကျိတ်ကိုစေသိပ်ပဲရှာဗမာလာတို့မြတ်ဗျာဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကြည်မုံပြင်ဝဲသင်သွင်းမနာစိတ်အလှကိုနေညမရွေတင်စစ်စေလောညစ်ကြေးကိလေတွေ့ခဲ့ပေသော 6ထွေနီးဖြင့်ပျောက်စေလွင်မှမလင့်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်သဘောပေါက်လားပါတယ်တော့မိမိရုပ်တွင်အစဉ်ပြေမပြေအချိုးကြမပြမျက်နှာမှမျက်နှာမှာဝဲချညင်တင်းလိပ်အစာရည်ပြီး ရှိမရှိမှန်မှကြည့်ပြီးတော့ရှိလို့ရှိရင်အဲ့ဒီအဖုပိန်အငြိအကျေးကိုဆေးတို့ဆေးသိပ်ပြီးတော့ဖြူစင်အောင်ပြောင်စင်အောင်လောက်ကြသလိုမိမိစိတ်အစဉ်ကိုလည်းပဲမြတ်စွာဘုရားရဲ့တရားတော်ဒီဥသောမှန်ပြေမှတင်ကြည့်ပြီးတော့တရားတော်နဲ့မကြိုက်တဲ့အငြိအကျေးလောဘဒေါသမောဟတွေစိတ်အစဉ်မှာရှိနေပြီဆိုရင်အဲ့ဒီအငြိအကျေးတွေကိုလျှော်ဆေးပြရမယ်ဒီလိုဆိုရင်စိတ် ဖြူသွားရောဟုတ်ကဲ့လားစိတ်ဖြူသွားရောရှင်းကတော့အဝတ်မိမိမလျှော်နိုင်ဘူးဆိုလို့ရှိရင်ဒိုဘီပေးတယ်ဆိုမဟုတ်လားမလောက်ခိုင်းတာတော့အဝတ်လျှော်ခိုင်းတာဟုတ်ကဲ့လားခုရောရှိသေးလားမသိဘူးအင်္ဂလိပ်လိုတော့ laundry လို့သုံးကြတယ်ဟုတ်ကဲ့လားအဲ့ဒီမှာ မြို့ထဲတော့အဲ့ဒီလောင်ဒရီတွေလောင်ဒရက်တွေဒိုဘီတွေဒိုဘက်တွေရှိမရှိမသိဘူးချမ်းမြေမှာတော့ဒိုဘီဆိုင်ကြီးတစ်ဆိုင်ရှိသည်ဟုတ်ကလားပါလျှော်တာတော့စိတ်အငြိရေလျှော်တဲ့ချမ်းမြေဒိုဘီဆိုင်ကြီးတော့ရှိသည်ဟုတ်ကလားဒိုဘီဆိုင်ကြီးလာပြီးတော့စိတ်တော့လျှော်ပါရဲ့မဖြူစင်မဲနဲ့မဲနေလို့ရှိရင်ကောင်းမှမလား ရှက်เสียကြီးနော်ဟုတ်ကဲ့လားတန်ရှင်ကြည်လင်ကြေးမုံပြင်ဝဲသင်တွင်ရူပလှမလာကိုနေညမရွေကြည်စစ်စေ၍ရင်ချေမဲ့ပြောက်ဝဲချံပေါင်းနေညင်းပြောက်တင်းတိတ်ဖူးအကြိတ်ကိုစေသိပ်ပဲရှာပမာလာတို့မြတ်ပြဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကြေးမုံပြင်ဝဲ တင့်သွင်းမနာစိတ်အလှကိုနိညာမရွေတင်စစ်စေလောညစ်ကြေးကိလေတွေးခဲ့ပြီသော၆ထွေနီးဖြင့်ပျောက်စေလွင်မှမလင့်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်မကောင်းလားဘာကောင်းတာလဲတရားကောင်းတာပေါ့မဟုတ်လား မြတ်စွာဘုရားတရားမှလည်းမကောင်းလားအဲ့ဒီကဆောင်ဘုတ်ဘုန်းကြီးပထမဆုံးတရားပွဲမှာစီတဲ့ဆောင်ဘုတ်ပဲမဟာစိတ်တာမှာပထမဆုံးဟောတဲ့တရားလွန်ခဲ့တဲ့နှစ်ပေါင်း29နှစ်က29နှစ်ရှင်းနှစ်ကဆောင်ဘုတ်ပဲကဲဒါလောက်ဆိုပြရကြပြီမဟုတ်လားကဲရရင်ဆိုသမ်းမှာ တဲ့တော်တာပဲနော်နှစ်ခေါက်ရွတ်ပြလိုက်တဲ့ရကုန်ညာနော်ဟမ်တဲ့တော်တယ်ဒီလောက်ညံကောင်းရဲ့သားနဲ့အခုချိန်ကြီးယဟနာမဖြစ်သေးတာတော့ပြင်းလို့ပဲဒီတော့ဒီနေ့ဘုန်းကြီးတို့ဓမ္မစကြာတရားပဲရောက်သွားဓမ္မစကြာဘုရားရဲ့ရေရှည်စီမံကိန်းမဟုတ်လားစိတ်လျှော်စေးတာလေဟုတ်တယ်မဟုတ်လားအခုဟာက ရေတို့စီမံကိန်းဟုတ်ကဲ့လားအဲ့ဒါလို့စိတ်ဖြူအောင်လုပ်တဲ့ဤထဲမှာမေတ္တာဘာဝနာပွားတာဟာတဏီပါတယ်တဲ့တတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေကြီးပွားကြပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းကြပါစေအစသာအစဉ်ပြေကြပါစေဆိုတဲ့မေတ္တာစိတ်မိမိတဏ္ဍာမှာဖြစ်တယ်ဆိုတာစိတ်ဖြူလို့ဖြစ်တာလားမွဲလို့ဖြစ်တာလား အဲအဲ့ဒီမေတ္တာစိတ်ကသာအမြဲတမ်းပွားနေနိုင်မယ်ဆိုလို့ရှိရင်နိုးနေတဲ့အဲအိပ်ပျော်နေတဲ့အချိန်မှတပါးနိုးနေတဲ့တစ်ချိန်လုံးအဲ့မေတ္တာစိတ်မိမိတဏ္ဍဖြစ်ပေါ်နေပြီဆိုလို့ရှိရင်တော့စိတ်ဖြူစင်ပြီဖြူစင်ပြီဆိုလို့ရှိရင်တော့ချမ်းသာသည်အဲ့ဒီမေတ္တာပွားရဲ့လူရောနတ်ပါချစ်ခင်တာစောင့်ရာနတ်တို့သည်ပါတယ်တော့ လူလဲခြေစေနတ်လဲခြေစေ လူမတပါတခြားတ attva တည်းတက်ရှိတ attva တွေလည်းပဲခြေတဲ့ဈေးဆိုလို့ရှင်ပဲဈေးတော့ဟုတ်ကဲ့လားဒါကြောင့်ပြောလို့ရှိရင်လည်းမေတ္တာရှေ့ထားရှိပြီးပြောရမယ်လုံးလို့ရှိရင်လည်းမေတ္တာစိတ်ရှေ့ထွားနေစေသွားရှိပြီးပြောရမယ်မေတ္တာနဲ့ရှင်လျက်ပဲပြောရမယ်မေတ္တာနဲ့ရှင်လျက်ပဲ လုံရမယ်မေတ္တာစိတ်ပဲဖြည့်အောင်မွေးမြူရမယ်ဒီလိုမဟုတ်လားအဲ့ဒါကိုသာရဏိယတရားဘာတရားတဲ့တော့သာရဏိယဆိုတာဘာအဓိပ္ပာယ်ရှိလဲအမြဲတစေအောင်းမိတ်နေရမယ်တရားဟုတ်ကဲ့လားဆိုမေတ္တာနှင့်ရှင်ပြုမှုလျင် အစဉ်အောင်မေပွယ်မေတ္တာမေတ္တာနှင့်ရှင်ပြုမှုလင်အစဉ်အောင်မေပွယ်သို့သူကုန်ကျေးဇူးမမေဘူး အထူးအောင်မေ့တယ်သူကုံကျေစုမမေ့ဘူးအထူးအောင်မေ့တယ်အမြာချစ်ခင်ယူသေးခြင်းခင်မင်းလေးစားတယ် ချစ်ခင်ယိုသေးခြင်းခင်မင်လေးစားတဲ့စိတ်ဝမ်းမကွယ်စိတ်ဝမ်းမကွယ်တသွေးတဲ့ ညီလဲညီညွတ်တယ်စိတ်ဝမ်းမကွယ်တသွေးတယ်ညီလဲညီညွတ်တယ်ညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းတယ် ညီညွတ်သူဆောင်ပေါင်းနိုင်အောင်လူပေါင်းငြိမ်းချမ်းတယ်ပြန်စွာမေတ္တာနှင့်ရှင် ဆိုလျင်အစဉ်အောင်မိပွဲချိုသာစကားကျိုးလိုလားကြာရချမ်းသာတယ်ချိုသာစကားကျိုးလိုလားကြာရချမ်းသာတယ် သူကုန်ကျေးဇူးမမေ့ဘူးအထူးအောင်မေ့တယ်အများချစ်ခင် ထားလင်အစဉ်အောင်မေွယ်သူကုံကျေးဇူးသူကုံကျေး ဝစီကံမေတ္တာမနောကံမေတ္တာဟုတ်ကဲ့လားဘုန်းကြီးတို့ဥပုပ်ဝါတွင်ဥပုပ်နေတိုင်းဥပုပ်နေတိုင်းမေတ္တာဘာဝနာအမွန်းအထွတ်တတ်တဲ့နဝင်ကဥပုပ်တိလာစောင့်ထိုင်တာဒီနေ့နောက်ဆုံးပဲဟုတ်ကဲ့လားနောက်ဆုံးပဲဆိုတော့အဲ့ဒါမေတ္တာလက်ဆောင်ပေးလိုက်ရနောက်တစ်ခါတကြီးရွယ်အိုတွေလူကြီးမိဘတွေသွားကြတော့တဲ့အခါကျတော့ အဲ့ဒီအကြောခံလူကြီးမိဘတွေကကတော့မှုကိုတုံ့ပြန်တာလေးတွေမရှိဘူးလားမရှိပါဘူးအခုလည်းပဲသံဃာတော်တွေကိုပူဇော်ကတော့တဲ့အတွဲကတော့ရာကိုတုံ့ပြန်လိုက်တဲ့လက်ဆောင်ပဲဟုတ်ကဲ့လားမှန်ပါဘူးနဲသလားမှန်ပါဘူးနဲပါဘူးเนาะအဲ့တော့ဒီလက်ဆောင်တိုင်းကျင့်သုံးဖို့မလိုဘူးလားမှန်ပါဘူးကျင့်သုံးရင်ချမ်းသာမလားဆင်းရဲမလားမှန်ပါဘူး ချမ်းသာမယ်ခုလဲချမ်းသာနောင်ချမ်းသာမြတ်စွာဟောမိန်ကြဟုတ်ကဲ့လားဒီတော့ဒီကနေ့ဓမ္မစကြာတော့အသာဘေးဖယ်ထားလိုက်ကြအောင်စို့ဒီလောက်နဲ့တော်လောက်ပြီเนาะဒါကြောင့်ဘုန်းကြီးတို့ပြိဿဟာစိတ်ဖြူနှုတ်ဖြူအလုတ်ဖြူရဲ့အများချီး၍ချမ်းသာသည်ဆိုတဲ့ဆောင်ဘုတ်အတိုင်းမိမိတို့စိတ်ကိုဖြူစင်အောင် သမထဘာဝနာပွားများအထုတ်တဲ့အခါအထုတ်မေတ္တာဘာဝနာပွားများတဲ့အခါပွားများဝိပဿနာဘာဝနာပွားများတဲ့အခါပွားများပြီးတော့စိတ်ဖြူတဲ့ဖြူစင်တဲ့စိတ်ရဲ့ပိုင်ရှင်ဖြစ်တဲ့ကိုယ်စိတ်ဖြူမစိတ်ဖြူတို့ဖြစ်ပြီးတော့ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။